ယူမြဲသူသုံးပုဂ္ဂိုလ်တွင်အောက်ကိုသနာဒန်းတူအာမူမြောက်စားအမြမယုတ်ချနှင်းထက်ကသူမှာယူသေးရာဤသို့ ဒီကဧကဧက ထားဖို့ကတချို့မှာအောက်ကြတော့ဖိတတ်တယ်အထက်ကြတော့မြောက်တတ်တယ်အဲ့ဒီစိတ်ထားအယုတ်ညံဆုံးစိတ်ထားပဲလောကမှာကိုအောင်နိုင်တဲ့လူကြလို့ရှိရင်နိုင်ရင်နိုင်တယ်လို့ဖိတယ်ညှင်းတယ်နှိပ်တယ်အဲကိုတဲ့အထက်ကြတဲ့ပုံကိုကြလို့ဆိုလို့ရှိရင်ရှိခိုးဥတဲ့အဲ့လိုလုပ်တယ်အင်မတန်ယုံညံ့တဲ့အောက်တန်းစားစိတ်ထားမျိုးပဲအဲ့လိုမထားပါနဲ့တဲ့ကိုအောက်နိုင်တဲ့ပုံကို သနာညာတာထောက်ထားပြီးတတ်နိုင်သမျှအကူအညီပေးပြီးဖေးမှပြီးတော့မြင့်တင်ပေးပါတဲ့ကိုနဲ့တန်တူပုဂ္ဂိုလ်ကတော့ကိုနဲ့တန်တူပဲအတူတော်ကမြောက်စားပြီးတော့လေးလေးစားစားနဲ့ဆက်ဆံပါတဲ့အဲ့ဒီပုဂ္ဂိုလ်နှစ်ယောက်ကိုမနှိမ်ချပါနဲ့တဲ့ကိုတဲ့ပါတဲ့ပုဂ္ဂိုလ်ကတော့ယူသေးလေးစားပါတယ်မြောက်ရမှာမဟုတ်ဘူးယူသေးလေးစားရမှာသူရဲ့အကျင့်သိက္ခာကိုယူသေးရမယ်လေးစားရမယ်သူ့ကိုမြောက်ဖို့မဟုတ်ဘူးကပ်ဖို့ဖားဖို့မဟုတ်ဘူး ယူသေးဖို့တဲ့အဲ့ဒါလို့ဆိုလို့ရှိရင်အခုနပလာတစိတ်ထားခေါ်တဲ့ဂုံကြီးမတူတဲ့ပုဂ္ဂိုလ်ကိုတက်ပြီးပြိုင်နဲ့အငြိအကျေးပလာတအငြိအကျေးစိတ်ထဲမှာမကပ်ဖက်ကင်းဝေးစင်ကြတဲ့အတွက်စိတ်ဖြူစင်လို့မလို့ချမ်းသာကိုဆောင်မလိုက်မယ်တဲ့တော်တော့ပြီဘုန်းကြီးတို့ဒီနေ့မက္ခနဲ့ပလာသတဥုပ်မှနှစ်ခုနှစ်ခုသွားတော့ရင်းညင်းမယ်ဒါတော့ ဘုန်းကြီးတို့ပြိဿဒီကနေ့မက္ခခေါ်တဲ့သူကျေးဇူးခြေဖြတ်တဲ့ခြေဖြတ်တဲ့ကျေးဇူးကမ်းတဲ့ကျေးဇူးစွတ်တဲ့စိတ်ထားကိုသိရပြီအဲ့ဒီစိတ်ထားဖြစ်ပေါ်ပြီဆိုလို့ရှိရင်တော့နှုတ်ပြောတွေကိုအပြုမှုတွေပါအပြစ်မကင်းတဲ့အတွက်အသင်ရကြီးဆင်းရတယ်ဆင်းရရတယ်ဆိုတာလည်းနားလည်သဘောပေါက်ထို့သူပလာဒခေါ်တဲ့ကိုနဲ့ဂုံရင်မတူပဲကိုတဲ့သားတဲ့ပုဂ္ဂိုလ်ကိုတက်ပြိုင်တဲ့အတွက်အသင်ရကြီးဆင်းရရတယ်ဆိုတဲ့သဘာဝကိုလည်းပဲနားလည်လို့ အဲ့ဒီမက္ခပလာတာစိတ်အငြိအကျေးတွေမိမိတို့တဏ္ဍမှာမဖြစ်အောင်နီး6ပါးနဲ့တင့်လျော်တဲ့နီးနဲ့လျှော်ဆေးဖို့လိုတယ်အဲ့ဒါလိုတင့်လျော်တဲ့နီးနဲ့ဆောလျှော်ဆေးနိုင်ကြခြင်းအပြင်မိမိတို့တဏ္ဍမှာစိတ်အငြိအကျေးကင်းစင်၍ဖြူစင်သောစိတ်ထားနဲ့ကုသိုလ်တရားတို့မှာဒါနသီလဘာဝနာတရားပွားများအထောက်နိုင်ကြတဲ့အတွက်အထူးသဖြင့်ဘာဝနာတရားခေါ်တဲ့ ဆင်းရဲငြိမ်းချမ်းအကျင့်ကောင်းအကျင့်မှတတိပဌာန်အကျင့်တို့ကိုကျင့်ကြံပွားများကြိုးစားအားထုတ်နိုင်ကြသဖြင့်ဆင်းရဲခတ်သိမ်းငြိမ်းရနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။ကဲဓမ္မကြေးမုံတွေတည်းစစ်စေပါတရားပွဲအဖွင့်ဆောင်ဖို့နဲ့ပြန်ပိတ်ရမယ်ဆိုတန်ရှင်းကြည်လင် ခေါ်ရမှာပါလေစိတ်တရားတရားမှန်သမျှစိတ်တရားကြီးပဲဓမ္မရနော်ဒီကနေ့1346ခုနှစ်ဘာလာတော့တရင်ကျလာပြီကျော်ဟမ်လာခွေနေ့ တရင်ညွတ်လိုက်ပြီးရော14ရက်မဟုတ်ဘူးလားဟောအတူတူပဲလားဆိုမြန်မာစစ်တယ်နော်တရင်ညွတ်လိုက်ပြီးရော14ရက်1984ခုအောက်တိုဘာလ23ရက်နေ့နေ့လယ်2နာရီနဲ့မိနစ်20မှာဘုန်းကြီးတို့တရားဝဲစသည်ဟုတ်ကဲ့လားဟောရမယ့်တရားကစိတ်တရား စိတ်ထားဖြူဖွေးချမ်းသာရေးဘုန်းကြီးမေ့မင်းနဲ့ဒီဆောင်းမုတ်စာအုပ်ကလေးတွေအလှရှင်အိမ်မှာတော့စောက်တရားလောက်သူတို့ရှိသေးတယ်အယူခိုင်းမှုမေ့နေတယ်ဒါကြောင့်တချို့မရသေးတဲ့ပြိဿမပေးနိုင်ဘူးဖြစ်နေစိတ်ထားပြုပွေးချမ်းသာရေးတရားတဲ့ ဟိုဟာတွင်ကဆက်ဟောခဲ့တာမကုံသေးဘူးကျင်းချင်းကျင်းချင်းဆိုမယ်လို့လည်းမကုံနိုင်ပဲဖြစ်နေနော်စိတ်အကြောင်းကတကြဲဝန်းတာပဲတလောကလုံးစိတ်ကဆောင်းနေတာတလောကလုံးပြန့်နေနှံ့နေတာဆိုတော့လည်းပဲဘယ်ကုံနိုင်မှာအရဟတမေညာရဟတဖုန်ညာရမှာကုံတော့မှာမဟုတ်လားอืมကုံញင်အဲ့အဲ့အဲ့တလောက်ရအောင်အားထုတ်မှာ gain တရားပွဲအဖွင့်ဆောင်ဘုတ်ကပါလေတော့ စာမျက်နှာ၅မှာဓမ္မကြေးမုံတွင်တင်၍စစ်ဆေးပါဟုတ်လားဟိုတချို့စာအုပ်မရတဲ့ပုံကိုရှိလို့ဘုန်းကြီးကရှေ့ကတစ်ခေါက်တော့ချပေးလိုက်မယ်နော်တန်ရှင်ကြည်လင်ကြေးမုံပြင်ဝဲတင့်သွင်းရူပတင့်သွင်း လှမလှကိုနေညာမရွေကြည်စစ်စေ၍ယင်ချေမဲ့ပြောင်ဝချံပေါက်နှင့်ညင်းပြောက်တင်းဒိတ်ဖုအကြိတ်ကိုစေတိတ်ပဲရှာပမာလာတို့ မြတ်စွာဘုရားဟောညွန်ပြသည်ဓမ္မကြည်လင်ရေမုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနိညာမရွေတင်စစ်စေလော့မြေကျေကိလေမြေကျေကိလေ တွေ့ခဲ့ပြီသော6ထွေနီးဖြင့်ပြောက်စေလွင့်မှမလင့်မကြသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ဆိုသာသီရေရေကို အငြိအကျေးတင်လို့ရှိရင်တဲ့ပဂရိကျေးမုံမှန်ပြင်မှာမိမိမျက်နှာအသွင်ပြင်ကိုကြည့်ပြီးတော့တင်နေတဲ့အငြိအကျေးကိုလျှော်စေးတုတ်တင်ပြရသလိုတဲ့မိမိစိတ်အစဉ်မှာအဘိဇာဝိသမလောဘအစရှိတဲ့အငြိအကျေးတင်လာလို့ရှိရင်လည်းပဲ ဒီအညစ်အကြေးတွေကိုမြတ်စွာဘုရားရဲ့တရားတော်ဒီဟုသောမှန်ပြင်းမှာတင်ကြည့်ပြီးတော့အဲ့ဒီစိတ်အညစ်အကြေးတွေပြောင်းစင်အောင်လျှော်ဆေးပြပါတဲ့ဒီအိဗယ်မဟုတ်လားစိတ်အညစ်အကြေးဆိုတာဘယ်လိုဟာတွေလဲမကောင်းတဲ့စိတ်တွေနော် မကောင်းတဲ့စိတ်ဆိုးစိတ်မိုက်စိတ်ရိုင်းစိတ်ညစ်တွေဒါစိတ်အညစ်အကြေးတွေပဲတဲ့။မှစိတ်အညစ်အကြေး16ပါးကတော့ဝဋ္ထတုံမှာထုတ်ပြထားတဲ့16ပါးတတ္တဝါမှာအဖြစ်များပြီးလောကမှာအသုံးများတဲ့16ပါးမြတ်စွာဘုရားထုတ်ပြထားတယ်။အဲဒါကိုတော့စိတ်တရားဟောတဲ့နေ့တိုင်းတော့ပြန်ပြီးတော့နှွေးပြီးမှဒါမှအသေးအသေး နာရတဲ့ပုဂ္ဂိုလ်များလည်းပဲစိတ်အညစ်အကြေး16ပါးနည်းနည်းနာဘူးကြားဘူးမယ်။ဒါကြောင့်စာမျက်နှာ6စိတ်ညစ်မဲကြောင့်ဥပကိလေသာ116ပါးအဘိဇာတဲ့သူပစ္စည်းကိုရလိုသမှုမိမိပစ္စည်းဖြစ်စေလိုသမှုရှေးရှုကြံစီခြင်းဝိသမလောဘမတရားလောဘအလိုလောဘကြီးခြင်း မတရားတတ်မဲ့ခြင်းနှစ်သက်ခြင်းဗျာပါဒသူတစ်ပါးကိုပျက်စီးစေလိုခြင်းဖျက်ဆီးလိုခြင်းကောဒစိတ်ဆိုးခြင်းဥပါနာဟယံညိုးဖွဲ့ခြင်းမက္ခသူကျေးဇူးကိုခြေဖြက်ခြင်းပလာသမိမိတဲ့သာသူကိုပြိုင်ဆိုင်ခြင်းအိဒါမနာလိုခြင်းမစ္စရိယနှမျောတွန့်တို့ခြင်းမာယာ လက်ပတ်ဖြာရောင်ခြင်းတာထေရကောက်ကြည့်စင်လဲခြင်းလက်ပတ်ဖြာရောင်နေဆိုတာမိမိမှာရှိတဲ့အပြစ်ကို ဖုံးလွှမ်းလို့တဲ့စိတ်ပြောတာလက်ပတ်ပြီးတော့ဖုံးလွှမ်းလို့တဲ့စိတ်တာထေရကောက်ကြည့်စင်လဲတယ်ဆိုတာမိမိမရှိတဲ့ဂုဏ်ကိုရှိဟန်ဆောင်ပြီးတော့ပြောတာထံပမံခက်ဌာနတာရံပသူများတဲ့ တလုံးကိုပြုလုပ်လိုတာသာရမ္ဗမဒမန်ယတမာနမာနကြီးတာဘဝင်မြင့်တာကိုကိုကိုထင်တလုံးဖြစ်နေတာအတိမာနအလွန်အလွန်မာနကြီးတာပမာဒကုသိုလ်တရားတွေကိုမေ့လျော်နေတာ6မျိုး အဲ့ဒီ6မျိုးမှတစ်ပါးတခြားစိတ်ကိုညစ်မဲစေတဲ့တရားတွေလည်းရှိပါတယ်အဲ့ဒီတရားတွေလည်းဥပကိလေသာတွေပါပဲတဲ့ဒီမှာတော့အဖြစ်များတဲ့တရားတွေကိုပဲ16ပါးမြတ်စွာဘုရားထုတ်ဟောထားတယ်ဆိုသူပစ္စည်းကိုရလိုအဘိဇ္ဇာအလိုကြီးကဝိတမလောဘ အကျိုးဖြစ်လို့ခေါ်ဆိုပြပါစိတ်ဆိုးကကောဒမှတ်လေပါစိတ်ဆိုးကကောဒမှတ်လေပါဆိုသူကြီးကြီးကိုရာကိုပြေပါလူကြီးကဥစ္စမတော်ပါအကျိုး ယံညိုးဖွဲကဥပနာဟာယံညိုးဖွဲကဥပနာဟာယေစုဖြက်ကမက္ခမှတ်ပါယေစုဖြက်ကမက္ခမှတ်ပါဂုံဤရှင်တုပြိုင်မှုပလာတာဂုံဤရှင်တုပြိုင်မှုပလာတာမနာလူခေါ်ဆိုကြည်အိတ်တာမနာလူခေါ်ဆိုကြည်အိတ်တာသို့ယံညိုး ယောလေပိမစ္စရိယာမိမိပြမြဖုံးထားမာယာဂုံမရှိပြန်ရှိဟန်ဆောင်ကထုတ်ဘော်ကအမှတ်ကြတာထေယသု ခေထံကဓမ္မမှန်စွာသုတကေပူပြုလိုတာရံပါထောင်လွှာမာနယိကမတာထောင်လွန်ပြီးအတိမာနသာ ကုသိုလ်များမေညာပမာဒာကုသိုလ်များမေညာပမာဒာသို့ 16ပါးစိတ်အားမဲစေ16ပါးစိတ်အားမဲစေဝဋ္ထတုတ်မှထုတ်ပြသည်လေဝဋ္ထတုတ်မှထုတ်ပြသည်လေကိလေမှန်သမျှကြံကြတာတွင်ကိလေမှန်သမျှကြံကြတာတွင်သူတို့လည်းစိတ်မဲညစ်ကြစေသူတို့လည်းစိတ်မဲညစ်ကြစေသို့ အဲဒီစိတ်ကိုညင်မဲစေတဲ့တရားတွေမိမိတဏ္ဍမှာမဝင်လာမကတ်လာအောင်လျှော်ဆေးပြရမယ်ကာကွယ်ရမယ်ဝင်လာကတ်လာလို့ရှင်လေချက်ချင်းဒီညင်မဲတွေပြောင်းသွားအောင်ရှင်တော်မြတ်ဖရာရဲ့တရားတော်မှာဖော်ပြထားတဲ့နိလန်းတွေနဲ့လျှော်ဆေးပြလို့ရှိရင်စိတ်အငြိကြီးတွေပြောင်းစင်သွားတဲ့အခါမှာဖြူစင်တဲ့စိတ်အစဉ်မဲ့မိမိတဏ္ဍမှာကြံလို့မလို့ချမ်းသာသည် စမှာအဘိဓါဝိတမလောဘပြောခဲ့ပြီဗျာပါဒကောရဥပနာဟပြောခဲ့ပြီမက္ခပလာဒပြောခဲ့ပြီဒီကနေ့အိတ်တာမစ္စရိယမက္ခဆိုတာဘာလဲဟမ်သူကျေးဇူးကိုရှေးဖြတ်တာဟုတ်ကလားကျေးဇူးကမ်းတာကျေးစွတ်တာ မခဆိုတာမခဆိုတာကျေးစွတ်တာကျေးဇူးကနာပလာဒဆိုတာပါလဲမိမိရဲ့သားတွေကိုတက်ပြီးပြိုင်တာမတဏနာမတူတာကိုတက်ပြီးပြိုင်နေတဲ့အိတ်တာဆိုတာမနာလိုတာမစ္စရိယဆိုတာနှမျောတွန့်လိုတာ ဩတုယနာလက္ခဏာအိတ်တာတဲ့သူတစ်ပါးစည်းစိမ်ကိုညူစုတတ်သောသဘောဟာအိတ်တာပဲတဲ့ညူစုတယ်ဆိုတာမနာလိုတာပြောတာယံပယံခါကျမ်းကမှညူစုတယ်လို့သုံးတယ်မနာလိုတာကိုယ့်ရဲ့ပစ္စည်းတာတာမနာလိုဘူးကိုယ့်ရဲ့ရုပ်ရည်ယူပကာယတာနေတာမနာလိုဘူးကိုယ့်ရဲ့ ပညာတတ်နေတာမနာလို့ဘူးကိုယ်ရဲ့အချွေအယံပေါ်နေတာလူကြည့်လူခင်များနေတာတရားဓမ္မများနေတာမနာလို့အစာရည်ဒီဖြင့်ကိုယ်ရဲ့သာတာမနာလို့တာတွေဒါအိတ်တာပဲတဲ့ဒီအိတ်တာတရားဖြစ်ခြင်းရဲ့အကြောင်းကတော့တဲ့သူတစ်ပါးမိမိတဲ့တာနေတဲ့ သူတစ်ပါးပဲသူတစ်ပါးရဲ့ဂုံအစရှိသည်ပဲအဲဒါလို့မနာလိုခြင်းအပြင်မနာလိုတဲ့ပုဂ္ဂိုလ်မှာဘာရသွားလဲသူတစ်ပါးကိုယ်ရဲ့ပစ္စည်းသားနေတဲ့သူကတိုက်ကြီးနဲ့ဓာကြီးနဲ့ကားကြီးနဲ့ဘာကြီးနဲ့အစစအရာရာအစင်းမြင့်မြင့်နေရတယ်ကိုကတော့ သူ့လောက်အဆင်မမြင်ဘူးနေသာယုံစားသာယုံအဲ့ဒီအခါကျတော့သူ့ကိုကိုကမနာလိုတဲ့စိတ်ဖြစ်တယ်အဲ့ဒါလိုမနာလိုတဲ့စိတ်ဖြစ်ခြင်းအပြင်ကို့မှာပါရလေဟမ်အဲ့လိုမနာလိုတဲ့စိတ်ဖြစ်တဲ့အတွက်သူ့ပစ္စည်းတွေကိုယ်စီရောက်မလာဘူးလားမရောက်လာဘူးလားဟုတ်ပါမလားမနာလိုတဲ့အခါကျတော့ လူဆိုးတွေနဲ့ပေါင်းတာပေါ့ဓမြနဲ့ပေါင်းပြီးတော့ဓမြကိုတရင်ပေးပိုက်ဆံပေးပြီးကဲတိုက်တယောက်တော့ဝဲဆိုပြီးတော့ခိုင်းလိုက်တယ်အဲ့ဒါနဲ့ဓမြကလည်းပဲတိုက်လိုက်တယ်တိုက်လိုက်တော့အတွင်းပစ္စည်းတွေပါသွားတယ်နှစ်သိန်းဖို့လောက်ပါသွားတဲ့အခါကဲမင်းတဝက်ဒုတဝက်ပေးငါတဝက်ပေးဆိုပြီးသူကတသိန်းယူလိုက်တယ်မရဘူးလားဟမ်ဘယ်နဲ့တော့အဲ့လိုလုပ်လို့မရဘူးလား ဒီစီမံကိန်းကပြောတော့မလွယ်ဘူးလားလက်တွေ့အကောင်ဖော်တော့ဘယ်နဲ့နေမလဲလက်တွေ့အကောင်ဖော်တော့ဟိုကမရခင်ကိုကကတ်တဲရောက်မှာမဟုတ်ဘူးလားမရပါဘူးတဲ့အဲဒါကြောင့်စိတ်ကိုညင်မဲစေတဲ့တရားထဲမှာဒီအိတ်တာတရားဟာဘာမှမရပဲနဲ့အိတ်တာဖြစ်သူရဲ့တဏ္ဏမနာလိုတဲ့ပုဂ္ဂိုလ်ရဲ့တဏ္ဏမှာဆင်းရဲတွေကိန်းအောင်နေတာတဲ့ သူတစ်ပါးကုတဲ့တာတာမနစ်မြို့တဲ့သဘောတွေဖြစ်နေတာမနစ်မြို့တဲ့သဘော ဖြစ်တယ်ဆိုတော့ဆင်းရဲသလားချမ်းသာသလားဆင်းရဲတယ်အဲ့ဒါလို့မနာလိုတတ်တဲ့ပုဂ္ဂိုလ်များမှာတဲ့ဒီဘဝမှာလည်းပဲလူကြည့်လူပင်နေတယ်တဲ့အချွေရန်အသင်ပင်နေတယ်တဲ့လာမယ့်ဘဝတွေဘဝတွေမှာလည်းပဲအချွေရန်အသင်ပင်မရှိဘူးတဲ့ ဟုတ်တာပေါ့မနာလိုတတ်တဲ့စိတ်ထားရှိတဲ့ပုဂ္ဂိုလ်ဘယ်သူကများမေတ္တာထားနိုင်မှာမလဲမထားနိုင်ဘူးအဲ့ဒါသွားပြီးမေတ္တာထားလို့ခင်မင်ပေါင်းသိမ့်တယ်ဆိုလို့ရှိရင်ကိုကသူ့တဲ့ตาပြန်ရင်ကိုလည်းမနာလိုမှမဟုတ်လားလားမနာလိုပြီဆိုလို့ရှိရင်တော့သူ့ဘာမှမရတော့လည်းပဲတနည်းနည်းနဲ့တော့ကိုပျက်စီးရပျက်စီးရောက်တော့သူကြမ်းမှာပဲမဟုတ်ဘူးလားအ ਨੇ ဆုံး ကိုနာမည်ပြအောင်မဟုတ်တာတွေသတင်းမလွှင့်မေဘူးလားသတင်းလွှင့်တယ်အဲ့တော့သူ့တော့မရတာမှန်းတယ်သူ့မရတာမှန်တော့လည်းပဲအခိုက်အတန့်အပြင်တော့ကိုယ့်ပေါ်မှာတခြားပုဂ္ဂိုလ်တွေကယုံထင်ကြောင်ထင်ထင်မခံရဘူးလားအဲဒီလိုတဲ့အဲ့ဒါကိုပုဂ္ဂိုလ်ကဒီလိုတဲ့ဒီလိုတဲ့ဆိုတော့ကနည်းနည်းတော့တန်တရားရှိသွားပြီတကယ်အတိအကျမယုံတောင်မှပဲ အဲ့ဒါလောက်ဆိုလို့ရှိရင်ပဲနည်းနည်းတော့နာမည်လေးတော့ညှိုးသွားပြီပြီးမှနောက်စစ်စစ်မြင့်မြင့်သိတဲ့အခါကျမှတရင်လွှင့်တဲ့အတိုင်းမဟုတ်မှန်းသိလို့မို့လို့အယူအဆတစ်မျိုးအထင်မြင်တစ်မျိုးဖြစ်လာမှာအဲ့ဒီအထင်မြင်အယူအဆမမှန်ခင်စကြမှာတော့အထင်မှအမြင်မှမခံရဘူးလားခံရတယ်ဆိုလို့ချင်းအဲ့ဒီအခြေအနေလေးမှာတော့မကောင်းတော့သိမကောင်းဒါကြောင့်မလို့မနာလိုတတ်တဲ့ပုံကို ညူစုတတ်တဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုဘယ်တော့ခါမှလူတွေမပေါင်းတယ်မပေါင်းခြင်းမသိခြင်းဘူးဒါကြောင့်မလို့အဲ့ဒီပုဂ္ဂိုလ်မှာအပေါင်းအသင်နဲ့တဲ့အချွေအရံနဲ့တဲ့မြတ်စွာဘုရားလက်ထက်ကသောရိယပုံနာဆိုတာရှိတယ်သောရိယပုံနာပစ္စည်းသိချမ်းသာတယ် ပုံနာဆိုတော့ဗုဒ္ဓရှင်တော်မြတ်ဘုရားရဲ့တတိမဟုတ်ဘူးပေါ့မြမနာအယူဆရှိတဲ့ပုဂ္ဂိုလ်ဟိန္ဒူပေါ့မြမနာတထေးပေါ့မြမနာမဟာသာလခေါ်တယ်ပုံနာတထေးပဲအဲ့ဒီသူပစ္စည်းတွေကိုသူဘယ်တော့မှလှူလဲမလှူဘူးတန်းလဲမတန်းဘူး တချို့ဗြဟ္မဏတွေဆိုလို့ရှိရင်သူတို့ရဲ့သူတို့ကိုးကွယ်တဲ့ဗြဟ္မဏကြီးတွေပုံနာကြီးတွေကိုပေကံလှူဒါန်းနဲ့ကျွေးမွေးတဲ့ဒီလိုလုပ်တဲ့ဒီဗြဟ္မဏကတော့မဟုတ်ဘူးမပေမကံမကျွေးမွေးမလှူဒါန်းဘူးဒါနဲ့သေသွားရောသေတဲ့အခါကျတော့ဒီဗြဟ္မဏဟာ သူ့အိမ်မှာပဲသူ့ပစ္စည်းပေါ်သူတတ်မဲ့ပြီးသေးတာဖြစ်တဲ့အတွက်သူ့အိမ်မှာပဲခွေးသွားဖြစ်တတိတံဝေကရဖို့မကောင်းလားကိုပစ္စည်းကိုတတ်မဲ့တာနဲ့ပဲကိုယ့်အိမ်မှာပဲခွေးဖြစ်ပြီးတော့အဲ့ဒီကိုယ့်အိမ်ကိုခွေးဘဝနဲ့စောင့်ရှောက်ပေးနေရတယ် ညကြတော့အိမ်မောလူတွေကတော့ဇိန်နဲ့အိတ်လို့တခေါ်ပေါင်းနဲ့ခွေးကအိတ်နိုင်ရလားအဲမအိတ်နိုင်ဘူးဟိုနာပြေးဟောင်းလိုက်ဒီနာပြေးဟောင်းလိုက်နဲ့အဲ့ဒီပစ္စည်းကိုလည်းရတာမဟုတ်ဘူးကိုစားရတဲ့အခါကျတော့ထမီလောက်ထမင်းညံထမင်းညွန်းထမင်းညံလောက်ပဲဒီလောက်ပဲအဲ elevation ခွေးဖြစ်ရင်တော့မဆိုးအောင်နော် elevation ခွေးဖြစ်တယ်ဆို elevation ခွေးကတော့ဘာမှစားတယ် အဲအသားမှစားရတယ်တနေ့ကိုအသားတစ်ပိတ်သာကျွေးရတယ်အဲ့ဒါလို့ဆိုရင်တော့လည်းမဆိုးပါဘူးဒီလိုမဟုတ်ဘဲနဲ့တာမန်ခွေးဆိုလို့ရှိရင်တော့အဲ့ဒါဓမယီနဲ့ဟင်းညွှန်းဟင်းညာထမင်းညွှန်းထမင်းညာဒါပဲစားရမှာပဲအဲ့ဒါဘာကြောင့်လဲဆိုတော့မိမိပစ္စည်းပေါ်တတ်မဲ့နေလို့တဲ့လောဘဘလောက်ကြောက်စရာကောင်းလဲ လောဘကိုဘုန်းကြီးကစကားဖြတ်ပြောလိုက်အောင်လောဘဆိုတာလိုချင်တာတတ်မဲ့တာနှစ်သက်တာ တွေ့တာတာညှိကပ်နေတာဟုတ်တယ်မဟုတ်လားညှိကပ်နေတာဘာလို့ခေါ်လဲလောဘတွေ့တာနေတာလောဘတတ်မဲ့နေတာလောဘနှစ်သက်နေတာလောဘသဘောကျနေတာလောဘ လောဘကိုမြတ်စွာဘုရားအမှန်တရား၄ပါးထဲမှာဘာအမှန်တရားလို့မြတ်စွာဘုရားမိန့်ကြားလဲဒုက္ခသစ္စာဆင်းရဲအမှန်တရားဒုက္ခသမုသမုဒိယသစ္စာဆင်းရဲဖြစ်ကြောင်းအမှန်တရားနိရောဓသစ္စာဆင်းရဲချုပ်ငြိမ်းခြင်းအမှန်တရားမေဃသစ္စာဆင်းရဲချုပ်ငြိမ်းရာသို့ရောက်ကြောင်းအကျဉ်းလားအမှန်တရား အမှန်တရားလေးပါးမှာလောဘကိုမြတ်စွာဘုရားကဘာအမှန်တရားဘာသစ္စာလို့မိန့်ကြားခဲ့သမုဒိယသစ္စာဟုတ်ကဲ့လားသမုဒိယသစ္စာဆိုတော့ဆင်းရဲငြိမ်းချမ်းရဲ့အကြောင်းတရားနော်ဟမ်ဆင်းရဲဖြစ်ခြင်းရဲ့အကြောင်းတရားမှန်သလားလောဘကြောင့်ဆင်းရဲမငြိမ်းဘူးလားဟုတ်ကဲ့လား အခုဘာလို့လာတရားနာနေကြအောင်ဆင်းရဲငြိမ်းခြင်းလို့မဟုတ်လားဆင်းရဲငြိမ်းခြင်းနဲ့လောဘကြောင့်လားတရားနာနေတာမဟုတ်လားဆင်းရဲငြိမ်းခြင်းနဲ့လောဘကြောင့်လားတရားနာနေတာအဲ့တော့တရားအားထုတ်တာဘာကြောင့်အားထုတ်သလဲဆင်းရဲငြိမ်းခြင်းလို့ခြင်းဆိုတာလောဘပေါ့ အဲ့တော့ဆင်းရဲငြိမ်းငြင်တဲ့လောဘကြောင့်တရားအားထုတ်တယ်တရားအားထုတ်တော့ဆင်းရဲမငြိမ်းဘူးလားအဲ့တော့လောဘကြောင့်ဆင်းရဲမငြိမ်းမေဘူးလားဟမ်ဒီတော့လောဘဟာဆင်းရဲငြိမ်းငြင်းရဲ့အကြောင်းမဟုတ်ပေဘူးလားကိုကိုကိုပြန်ကြည့်ပါတရားမနာခြင်းမဲနဲ့လားနာမလားလို့ရိုက်ခိုင်းတော့မလားဘူးမနာခြင်းနာခြင်းလို့သာလာတာ တရားအာမထုတ်ခြင်းမနဲ့လည်းလာအာမထုတ်ပါဘူးရိုက်ခိုင်းလည်းလာအာမထုတ်ပါဘူးဟိုကိုအာထုတ်ခြင်းတော့လာအာထုတ်တာပဲအဲ့ဒီနာခြင်းနဲ့ဆိုတဲ့လောဘအာထုတ်ခြင်းနဲ့ဆိုတဲ့လောဘကြောင့်နာတယ်အာထုတ်တယ်ဒါကြောင့်မလို့ဆင်းရဲငြိမ့်သွားတယ်ဒီတော့လောဘဟာဆင်းရဲငြိမ့်ခြင်းရဲ့အကြောင်းအမှန်တရား လောဘဟာဆင်းရဲငြိမ်းချမ်းရဲ့အကြောင်းမှန်တရားအခုတိုင်းဆိုတော့ဒီတဘာဝမဟုတ်ပေဘူးလားဟုတ်ပါဘူးဖေဟာတရားမနာခြင်းပဲနဲ့လာနာမလားလို့နာခြင်းလို့လာနာတာမဟုတ်လားဟောဆန္ဒလားအဲအဲတရားနာလိုတာဟာဆန္ဒတဲ့တရားအထုတ်လိုတာဟာဆန္ဒတဲ့အဓိပတိတရား၄ပါးရှိတယ် ခန္ဓာဓိပတိစိတ်ဓာဓိပတိဝိရိယာဓိပတိဝိမန္တာဓိပတိအဓိပတိဆိုတာအကြည့်မှုတရားအကြည့်မှုတရားဆိုတာအင်အားကောင်းတဲ့တရားပေါ့ဟေ့ तू ကသွားမလုံနဲ့အဓိပတိကြီးလို့မပြောကြဘူးလားအဲ့ဒါဘာပြောတာတော့ဆင်ကြီးလို့ပြောတာမဟုတ်လားနော်နိုင်ငံရေးဘက်ဆိုလဲနိုင်ငံရေးဆင်ကြီးပေါ့မဟုတ်လား ပညာရေးပဲဆိုလို့ပညာရေးဆင်ကြီးပေါ့အဓိပတိဆိုတာအကြီးကြီးလို့ပြောတာမဟုတ်လားအဲ့ဒါအင်အားကောင်းတာကိုပြောတာအဓိပတိဒါကြောင့်သန္တာသန္တာဆိုတာလိုချင်တာပဲလိုလားတာပဲသန္တာအားကောင်းလို့ရှိရင်သန္တာအဓိပတိခေါ်တယ်တရားနာလို့တဲ့သန္တာအားကောင်းပြီဆိုလို့ရှိရင်ဒါသန္တာအဓိပတိပဲ တရားနာလို့တဲ့ဆန္ဒအာမကောင်းမဲနဲ့လာပြီးနာပါမလားနာဘူးတရားနာလိုတာဟာကုသိုလ်လားအကုသိုလ်လားကုသိုလ်ဆိုရင်လောဘဟုတ်ပါမလားမဟုတ်ဘူးပါလေဆန္ဒဟုတ်ကဲ့လားဆန္ဒအဲခုနဘုန်းကြီးကတရားနာလိုတာကိုဘာလို့ပြောသလဲလောဘတဲ့မှန်တာပြောသလားမှားတာပြောသလားဟမ် ဘယ်နဲ့ဘုန်းကြီးကိုဆွဆွဲရလဲဘုရားကအဲကြာလောကစကားရှိတယ်မဟုတ်လားကြားဦးတယ်မဟုတ်လားပါတယ်တော့ဟောကြားလည်းမကြောက်ကြဘူးအသားလိုလိုအယိုးတောင်းမယ်ဆိုတာမကြောက်ဘူးလားပါတယ်တော့ အသာလို့လို့အယူတောင်းတယ်တဲ့အမှန်လို့လို့အမှားပြစ်ပေးတာမဟုတ်ပေဘူးလားအမှားပြစ်မေးတဲ့အခါကျတော့အမှန်ထွက်လာရမှာကိုမဟုတ်ပေဘူးလားဒါကြောင့်မလို့ဘုန်းကြီးကတရားနာခြင်းနဲ့လောဘတရားအထုတ်ခြင်းနဲ့လောဘလို့ထပ်ခါထပ်ခါပြောတော့ဟောဒီတကာကပြောတယ်လောဘမဟုတ်ပါဘူးဖေဟာဆန္ဒပါတဲ့ဟောဆန္ဒပါဆိုတော့အမှန်ရမလားဘူးလားအဲ့ဒါပြောတာပေါ့အသားလူလို့ အယိုးတောင်းလိုက်တယ်ဒါကြောင့်မို့တရားနာလိုတာဟာလောဘမဟုတ်ပါလေသန္တာတရားအားထုတ်လို့သာလောဘမဟုတ်ပါလေသန္တာအဲ့ဒီသန္တာမှာသေးသေးသိသိသန္တာမဟုတ်ဘူးဟုတ်ကလားအခဏပြောသလိုပါသန္တာတော့သန္တာဆင်ကြီးပေါ့မဟုတ်လားဆင်ကြီးလောက်ကြီးတဲ့သန္တာ အဓိပတိတတ်တဲ့ဆန္ဒတဲ့အင်အားကောင်းတဲ့ဆန္ဒရှိလို့တရားလာနာနိုင်တာပဲသို့မဟုတ်ရင်နာနိုင်မှာမလားမနာနိုင်ဘူးအင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်ပဲတရားအထုတ်တာပဲပြီးတော့အင်အားကောင်းတဲ့တရားအထုတ်လို့တဲ့ဆန္ဒကြောင့်တရားအထုတ်တော့ကုသိုလ်ရသလားအကုသိုလ်ရသလားအဲဒီတော့ဆန္ဒဟာကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလားအကုသိုလ်ဖြစ်ခြင်းရဲ့အကြောင်းလား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 ကံနာဓမ္မာညင်မဲသော အဖို့အစုရှိတဲ့တရားများတဲ့တရားမဲတွေလို့ဆိုလိုတယ်ကုသိုလ်တရားတွေကိုတုတ်ကာဓမ္မာဖြူစင်သောအဖို့အစုရှိသောတရားများတဲ့တရားအဖြူတွေဟုတ်ပါလားတရားတရားနာလိုတဲ့ဆန္ဒတရားအထုတ်လိုတဲ့ဆန္ဒလှူဒန်းလိုတဲ့ဆန္ဒသီလဆောက်တည်လိုတဲ့ဆန္ဒအဲ့ဒီဆန္ဒဟာ တဏ္ဍဓမ္မခေါ်တဲ့တရားအမဲစုထဲမှာပါဝင်ရင်တော့ तू အကုသိုလ်ဖြစ်လိမ့်မယ်မဟုတ်ဘူးလားတုတ်ကဓမ္မခေါ်တဲ့တရားအဖြူထဲမှာပါဝင်တော့ तू ဘာဖြစ်မလဲကုသိုလ်တရားကြတာဖြစ်ရင်ယောဂီတို့စဉ်းစားကြည့်မဲတဲ့တရားနဲ့ဖြူတဲ့တရားဘယ်ဟာကကြည်လင်ပြီးဘယ်ဟာကနောက်ကျမလဲဖြူတဲ့တရားက ကြည်လင်ပြီးတော့မဲတဲ့တရားကနောက်ကျတယ်သိကြလားဒါဖြစ်ရင်မမဲတဲ့ရေနဲ့မဲတဲ့ရေဘယ်ရေကကြည်ပြီးဘယ်ရေကနောက်တယ်လဲမမဲတဲ့ရေကကြည်ပြီးတော့မဲတဲ့ရေကနောက်တယ်ဘုန်းကြီးကဘုန်းကြီးတို့တရားဓမ္မတွေမြတ်စွာဘုရားဟောထားတဲ့သဘာဝတရားတွေကိုတကယ်သဘာဝဆိုင်ဆိုင် စဉ်းစားတွေးခေါ်ပြီးတော့သိမြင်နိုင်အောင်ဘုန်းကြီးကဟောတာနော်ဟေ့ဖရာဒီလိုဟောတယ်ဒီလိုမှတ်လို့ဒီလိုအတင်းအမှတ်မခိုင်းဘူးမြတ်စွာဘုရားကိုယ်တိုင်ကလည်းတို့ကဒီလိုဟောတယ်ယုံလို့ဒီလိုဘယ်တော့မှမမိတ်ကြဘူးတို့ကဒီလိုဟောတယ်အဲ့ဒါမင်းတို့ညာနဲ့ချင်းချင်းစဉ်းစားလက်ခံနေရင်လက်ခံလက်မခံနိုင်ဘူးဆိုမခံနဲ့မြတ်စွာဘုရားအဲ့ဒါလို့တို့ပြောသမျှယုံလို့ဘယ်တော့မှမခိုင်းဘူးဒါကြောင့်ဘုန်းကြီးကလည်းပဲဘုန်းကြီးပြောသမျှယုံလို့မခိုင်းပါဘူးအခုနက တရားနာလိုတာတရားအထုတ်လိုတာသီလဆောက်တည်လိုတာဒါနပြုလိုတာဘုန်းကြီးကလောဘမဟုတ်ဘူးဆန္ဒလို့ပြောတယ်အဲ့ဒါဘုန်းကြီးကတရားနာလိုတာတရားအထုတ်လိုတာသီလဆောက်တည်လိုတာဒါနပြုလိုတာဟာလောဘမဟုတ်ဘူးဆန္ဒလို့ဘုန်းကြီးကပြောရုံနဲ့တရားနာပရိသတ်ကလက်ခံလို့ပဲဖြစ်မလဲမဟုတ်ဘူးလားဘုန်းကြီးပြောတာလဲရံဖန်ရံကအမှားမပါနိုင်ဘူးလား အမေပြောပါလေစွတ်စွဲရမရောက်ပါဘူးပါတယ်ခုနပါမသွားဘူးလားမှားနိုင်တယ်ပေါ့တခါတည်းရနှုတ်ချော်ပြီးတော့လဲမှားနိုင်တာရှိတယ်ဓမ္မဂရိကဆရာတော်ကြီးတပါးငငယ်လေးကနေပြီးတော့ဓမ္မဂရိကတရားဟောလာတာအင်မတန်လဲအကျင့်သိက္ခာနဲ့လည်းပြည့်စုံတယ်တရားဟောလည်းသိကောင်းတာပဲအတန်ကလည်းသိကောင်းတာပဲတရားဟောကလည်းသိကျွမ်းကျင်တာပဲအခုတော့မရှိပါဘူးပြန်တော်မူတာ10နှစ်လောက်ရှိပါလားမသိဘူးသူတရားဆိုလို့ရှိရင် အများ နာနာလိုကြတယ်နာလဲလဲတယ်ဟာသူဟောတဲ့တရားတစ်ခုတည်းမှာသူတရားသူဟောတဲ့တရားတစ်ခုတည်းမှာဘာပါလဲလို့ဆိုတော့မင်းတို့ကုသိုလ်နဲ့အကုသိုလ်ခွဲတတ်ကြရဲ့လားတဲ့ခွဲတတ်ကြရဲ့လားတဲ့အဲပရိသတ်မနောသူကသူဟာသူဖြေခြင်းလို့မေးတာပါပရိသတ်ကမဖြေပါဘူးအမိန့်ရှိပါဖရာလို့ဆိုတဲ့အခါကျ အေးသေးသေးချာချာမှတ်ထားကြတဲ့ကုသိုလ်ဆိုတာမကောင်းတဲ့အလုပ်တွေတဲ့အကုသိုလ်ဆိုတာကောင်းတဲ့အလုပ်တွေတဲ့ဟောအဲ့ဒါအမှားကိုတမင်တက်တက်ပြောတာမဟုတ်ဘူးသူအမှန်ပဲပြောတာပဲပြောရောစဉ်တိုင်းပြောတာပဲအဲ့ဒါ तू မပြင်တော့ဘူးအဲ့ဒီတရားထဲမှာ तू နှစ်ကြိမ်သုံးကြိမ်အဲ့ဒါလိုလွတ်သွားတယ်အဲ့ဒါအဲ့ဒါမှန်သလားမှားသလားမှားတယ် နတ္ထိတဝါနတ္ထိရဝါနတ္ထိဝေဂာယိတတံရဝါချွတ်ချော်မှုသည်နတ္ထိမရှိချွတ်ချော်မှားယွင်းမှုမရှိတာမြတ်စွာဘုရားတပါးပဲတဲ့ဒီပြင်ကတော့တတိလွတ်တဲ့အခါချော်တာပဲတဲ့ဘုန်းကြီးလည်းတစ်ခါတစ်ခါတရားဟောရင်ချော်သွားတာတစ်ခါတည်းရန်ရှိတယ်အဲ့ဒါလို့ဘယ်လိုအခါမှဖြစ်တတ်တယ်လဲလို့ဆိုတော့ တရားသိမ့်ဖို့အချိန်ကလည်းနီးနေပြီတရားကလည်းပဲအဆုံးသတ်တဲ့နေရာကိုမရောက်သေးဘူးအဲ့ဒီတော့မြန်မြန်အဆုံးသတ်ရမှ ဖြစ်နေတယ်ဒီခါကြပြီဆိုလို့ရှိရင်အဲ့ဒါဒုံမြန်နီးနဲ့တရားဟောရတယ်ဘယ်လိုလဲဒုံမြန်နီးနဲ့ express ဒေသနာလေ express ဒေသနာ အမြန်ဟောရတယ်အဲ့ဒါလို့အမြန်ဟောပြီဆိုလို့ရှိရင်တော့အဲ့ဒါနှုတ်တွေခလုတ်တိုက်ပြီးတော့ခဏကုသိုလ်ကိုလည်းအကုသိုလ်ပြောလို့ပြောအကုသိုလ်ကိုလည်းကုသိုလ်ပြောလို့ပြောဖြစ်ခြင်းဖြစ်တတ်တယ်အဲ့ဒါတာမန်ပုဂ္ဂိုလ်တွေမှာတော့မြတ်စွာဘုရားမှတပါးတခြားပုဂ္ဂိုလ်တွေမှာတော့ရဝါချွတ်ချော်မှားယွင်းမှုလည်းအဋ္ဌိရှိတတ်တာပဲတဲ့မြတ်စွာဘုရားကတော့နတ္ထိရဝါရဝါချွတ်ချော်မှားယွင်းမှုတွေနတ္ထိမြတ်စွာဘုရားမှာမရှိဘူးတဲ့မြတ်စွာဘုရားဘယ်တော့မှချွတ်ချော်တယ်မှားယွင်းတယ်ဆိုတာမရှိဘူးတဲ့ ဘုရားတပါးပဲတခြားပုဂ္ဂိုလ်တွေရှိတယ်အရှင်သာရိပုတ္တရာသူတပည့်ယဟန်လေးတပါးကိုကမ္မထမ်းပေးတယ်ယဟန်လေးကသူကသူကိုယ်တိုင်ကလည်းပဲရုပ်သိမ်းအင်္ဂါတင့်တယ်တယ်တတ်ပဲတယ်တထေသားကနေပြီးတော့ယဟန်ဖြစ်လာတာသူကိုယ်တိုင်ကရုပ်သိမ်းအင်္ဂါတတ်ပဲတယ်လို့ပဲသူကလှတာလေးတွေလည်းကြိုက်တတ်တယ်သူရဲ့အစ္ဆာတရားက အလှကြိုက်တဲ့ဣဇာတရားဓာတ်ခံရှိတယ်ပြီးတော့အရှင်သာရိပုတ္တရာကစဉ်းစားတယ်ငါတပည့်ဟာလှတာကိုနှစ်သက်တမြတ်တတ်တဲ့ဣဇာတရားရာဂစရိုက်သူ့မှာပြောတယ်ရာဂစရိုက်ပြောတယ်ဆိုတာရာဂစရိုက်အားကြီးတယ်နှစ်သက်တမြတ်တတ်တဲ့စိတ်အားကြီးတယ်ပေါ့အဲ့တော့အဲ့ဒီနှစ်သက်တမြတ်တတ်တဲ့စိတ်ကိုဖြိုပြက်ပြရမယ်အဲ့ဒါလို့ဖြိုပြက်မှပဲသူတရားရမယ် အခုဘုန်းကြီးဘု து အကြောင်းပြောနေတာလဲအရှင်သာရိပုတ္တရာအကြောင်းပြောနေတာနော်အရှင်သာရိပုတ္တရာဘာလုပ်နေတာလဲတရားပေးဖို့ဆင်ញင်စဉ်းစားနေတာဘု து ကိုပေးမလို့လဲအဲသူရဲ့အန္တေဝါတိကအနည်းနေတပြည့်ရဟန်းကလေးကိုတရားပေးဖို့တရားပေးတယ်ဆိုတာကလည်းပဲ တပည့်နဲ့လိုက်လျောတဲ့တရားတပည့်နဲ့လိုက်လျောတဲ့အခြေအနေကြည့်ပြီးတော့ပေးရတာကိုမြတ်စွာဘုရားတို့တော့အတိအကျလိုက်လျောတဲ့တရားကိုပေးနိုင်တယ်တခြားတခြားပုဂ္ဂိုလ်တွေတော့တပည့်ရဲ့အစ္ဆာတရားကိုအတိအကျမသိတော့ခံမှန်းပြီးပေးရတယ်အဲရှင်သာရိပုတ္တရာအဲ့ဒါလိုပဲခံမှန်းပြီးပေးတယ်ဩငါတပည့်ကသူကိုယ်တိုင်ကလည်းပဲရုပ်စင်းဤဘဂယတင့်နေတယ် ပြီးတော့သူကိုယ်တိုင်ကလည်းပဲအလှအပနှစ်သက်တတ်မဲ့တတ်တယ်ပြီးတော့အလှအပကိုနှစ်သက်တတ်မဲ့တတ်တဲ့စိတ်ကို ပထမဆုံးဖြည့်ဆည်းလိုက်အောင်မှအဲ့ဒီစိတ်ကိုခြေဖြတ်နှိမ်နှင်းပြီးမှပဲသူဝိပဿနာအားထုတ်ခိုင်းမှတရားရမှာပဲလို့သဘောပေါက်တယ်အဲ့ဒါနဲ့ဘုန်းကြီးတို့တရားတော်ကမတွေစဉ်းစားကြည့်ပါပထမအရှင်သာရိပုတ္တရာကသူ့တပည့်ကိုသမထကမ္မထာနဲ့ အခြေခံပြီးတော့စိတ်ကိုပြုပြင်ပေးမလို့သမထကမ္မထာနဲ့အခြေခံပြီးစိတ်ပြုပြင်ပေးလို့စိတ်တရားသိဖို့ရာအစင်းင်းဖြစ်တဲ့အခါအဲ့ဒါကိုကံလစိတ်တမုဒ္ဒစိတ်တဝိနိဝရဏစိတ်တလို့ပါဠိလိုခေါ်တယ်စိတ်ကတရားသိဖို့ရာအစင်းင်းဖြစ်တဲ့အခါကျတော့မှဝိပဿနာပြောင်းပြီးတော့အခုယောဂီတွေရှုသလိုယုတ်ကိုရှုနာမ်ကိုရှုအရှုခံရမှာဒီတော့အဲ့သမထကမ္မထာကဘယ်လောက်ရှိလဲ40နော် ဘာတွေဘာတွေပါလိုက်မနော်ကတိုင်ကမ္မထံ10ပါးအတုပကမ္မထံ10ပါးအနုတ္တိကမ္မထံ10ပါးဘယ်နှစေရှိပါလဲ40ပြည့်သေးဘူးလားအဲဘုံညပြည့်ရင်ငါအဲ့30အတု10နဲ့30နုတ္တိ၄ရှိပမညာအပမင်အပမညာတရားအပမညာကမ္မထံက10ပါးအ4ပါးတဲ့ အပမညာတရားကမ္မထာ10ပါးဆိုတာတရားပြောတခြားပြောတာမဟုတ်ပါဘူးယမဇုတရား၄ပါးပြောတာသူ့ကိုအပမညာ10ပါးလို့ခေါ်တာမေတ္တာကရုဏာမုဒိတာဥပေက္ခဘုန်းကြီးကစကားကြုံသုံးကိုဘ ਹੁ တုဒ္ဒပေးမလို့ပြောတာနော်အမှန်ကအခုဒီဒီဟာထက်မပြောလေရတယ်အခုတော့ကြုံသွားတော့အယူလွယ်အိတ်တရားပေါ့လေဟုတ်ကလားအယူလွယ်အိတ်တရားဆိုတာပါလဲ အဲအဆုံးတွေ့ရကောက်ထရမှာနော်အဲ့ဒါတရားအလူအယူလွယ်ဖြစ်တာမကောင်းဘူးလားကောင်းမှအဲ့လိုအဆုံးနာလဲသဘောပေါက်တဲ့အခါကျတော့ပိုးပြီးတော့စိတ်မထားတတ်ဘူးလားထားတတ်တယ်အဲ့တော့အပ္ပမညာဆိုတာဘာခေါ်တာလဲဆိုတော့ပြမဇိုတရား၄ပါးနော်ပြမဇိုတရား၄ပါးပြမဇိုတရား၄ပါးဆိုတာဘာလဲ မေတ္တာကရုဏာမုဒိတာဥပေက္ခအခဏ30ရဲ့ဒီဗြဟ္မစုတရား၄ပါးခေါ်တဲ့အပ္ပမညာ၄ပါးရဲ့ပေါင်းတော့34ပါးနောက်တစ်ခါအာရုပ္ပကမ္မထံ၄ပါးတဲ့အာရုပ္ပကမ္မထံ၄ပါးအဲ့ဒါတော့တာမညပဲမှတ်မှာအာရုပ္ပကမ္မထံ၄ပါးလို့တာမညပဲမှတ်မှာအာကာသနိသယတနာ ဝိညာဉ်သာယတနာအာကိဉ္စညာယတနာနေဝတင်ညာနာတင်ညာယတနာတဲ့ဒါကတော့သိဖို့မလိုပါဘူးနည်းနည်းလှမ်းဝေးတယ်ထားတော့အာရုပကမ္မထန်၄ပါးတဲ့ပေါင်းတော့ဘယ်လောက်ရှိသွားပြီလဲ38ပါးပြီရှိသွားပြီ now အာဟာရေပฏิကူလတင်ညာတဲ့အာဟာရေပฏิကူလတင်ညာအာဟာရေအစာအာဟာရ၌ပฏิကူလတင်ညာ ယွန်စပွဲလို့အမှတ်ထားခြင်းနဲ့အာဟာရေအစာအာဟာရ၌ပဋိက္ခုလတင်ညာယွန်စပွဲဟု၍အမှတ်ထားခြင်းနဲ့စားနေတော့မှဘလို့နှလုံးသွင်းရမယ်လဲဆိုတော့အိုးဒီထမင်းဒီဟင်းနေနဲ့ခွေးအံပတ်နဲ့တူလိုက်တာလို့ယွန်စရာကြီးပါလားလို့အဲ့လိုနှလုံးသွင်းစားရမယ်တဲ့အဲ့ဒါအာဟာရပဋိက္ခုလတင်ညာဘယ်နဲ့တော့နှလုံးသွင်းနိုင်မှာမလားဟမ် အဲခွေးအပတ်တွေငါစားနေတာပဲကြည်သမောင်ယွန်စရာကောင်းလိုက်တာဟဲ့ဟင်းကြီးတွေနဲ့နဲဟင်းပတ်တွေနဲ့နဲအဲ့ဒါဘာကြောင့်အဲ့လိုနှလုံးသွင်းပြီးစားရမှာလဲဘာကြောင့်အဲ့လိုနှလုံးသွင်းစားရမှာလဲအဲ့ဒါဘောအစာဟာရဘောမှာမတတ်မဲ့အောင်တတ်မဲ့တဲ့တဏှာတတ်မဲ့တဲ့တဏှာဒဇွန်းဒဇအားဖြင့်ပယ်နိုင်အောင်လို့တတ်မဲ့တဲ့တဏှာကိုဒဇွန်းဒဇအားဖြင့်ပယ်နိုင်အောင်လို့မို့အစာအာဟာရမှာယွန်းစပွဲလို့ဆင်ញင်နှလုံးသွင်းပြီးစားပါတဲ့ မစားသင့်ဘူးလားတတ်မဲ့တယ်ဆိုတော့တဏှာဖြစ်ရင်ကောင်းသလားမကောင်းဘူးလားတဏှာမဖြစ်မှကောင်းတာပဲတဏှာဖြစ်ရင်ဆင်းရဲတာပဲမဟုတ်ပေဘူးလားအဲ့တော့တဏှာမဖြစ်အောင်စားတဲ့နေမြတ်စွာဘုရားပေးတယ်တာမကောင်းဘူးလားအဲ့တော့အဲ့ဒါလို့ဆင်ញင်နှလုံးသွင်းစားရင်မကောင်းဘူးလားအာဟာရိပဋိက္ခုလတင်ညာကိုရင်းကိုจิตသားစားစားဝတ္သားစားစား အဲ့ဒါစားလို့ရှိရင်ဩဒါကြက်ကောင်ကြီးကို ဖြတ်ထားတဲ့အသားတွေပါလားဒါဝက်ကောင်ကြီးဖြတ်ထားတဲ့အသားတွေပါလားဝက်ကောင်ကြီးဆိုလို့ရှိရင်ဘာတွေအသားများတော့မဟုတ်လားဘာအသားများတော့ gain ဟမ်ဘာတယ်ဖွဲမဟုတ်လားဘာစားတော့ဖွဲပါဟုတ်ကဲ့လား အိုးဖွဲရီစားတဲ့ဝက်သားဟိုက်ယွန်စရာကြီးအဲ့လိုပေါ့ဟုတ်ကလားဝက်ကအဲ့ဒါကိုစားတယ်ငါကဝက်ကိုစားတယ်อืมတဲကောင်းတော့ဟုတ်ကိုဟာကိုပြန်စားတာနဲ့မတူဘူးလားအာဟာရပฏิကုလတင်ညာဖြစ်အောင်ဆင်ញင်ရတာလေအဲ့လိုဆင်ញင်တာပြောတာဘုန်းကြီးတို့ရွှေကျင်ကန်းရဲ့ပထမဆရာတော်ရွှေကျင်ဆရာတော်ဖရာကြီး အဲ့ဒီဆင်ញင်ပုံတွေလင်္ကာတွေနဲ့ရေးခဲ့တာသိကောင်းတာပဲဆင်ញင်ပုံတွေအာဟာရကုလပฏิကုလတိညာဖြစ်အောင်ဆင်ញင်ပုံတွေထားကြပါစို့ဒါတော့အဲ့ဒါလို့အာဟာရကိုယွန်းစပွဲလို့ဆင်ញင်နှလုံးသွင်းပြီးတော့စားတာလည်းပဲအဲ့ဒါသမထကမ္မထန်တစ်ခုပဲအဲဘယ်နှခုရှိသွားပြီလဲ39ဘယ်နှခုလို့သေးတစ်ခုလို့တော့တယ်နောက်တစ်ခုက ကိုယ်ပိုက်ထဲကဟာတွေပြန်ကြည့်လိုက်ပါတဲ့အဲ့ဒါဟောကိုယ်ပိုက်ထဲပြန်ကြည့်ရင်ဘာတွေ့မလဲဟမ်ဘာတွေတွေ့မလဲအငြင်းကြီးပဲရှိမယ်ဦးမတွေ့ဘူးလားအလဲနှလုံးမတွေ့ဘူးလားအဲအဲအဲ့ဟိုဦးမကြီးတွေကဘာတွေတွေ့မလဲအဲကဲဟုတ်ကလားအစာအိမ်တွေကလေဘာတွေတွေ့မလို့ အင်မတန်နှစ်သက်တတ်မဲ့စရာတွေပေါ့မြင်လိုက်ရင်စားခြင်းစရာဟုတ်တယ်မဟုတ်လားအဲ့ဒါဆင်ញင်နှလုံးသွင်းရမယ်တဲ့အနည်းဆုံးတခြားမကြည့်ပါနဲ့ဇတွေးကိုကိုယ့်လက်ထဲထွေးလိုက်ပါ ထွေးပြီးတော့လက်ထွဲထွေးထားတဲ့ဇတွေးကိုပြန်ပြီးပါဇက်ထဲသွင်းလိုက်ပါမကောင်းဘူးလားဘယ်နဲ့ဘာဖြစ်လို့ညွန်စရာကောင်းပါလေခင်ဗျာ အေးအဲ့ဒါပြောတာအဲ့ဒါကမ္မထန်တခုတဲ့ခုနကတော့အစာဟာရပေါ်မှာဆင်ခြင်ရမှာအခုဟာကိုယ်ရှိတဲ့ခန္ဓာကိုယ်မှာရှိတာတွေအကုန်လုံးဆင်ခြင်ရမှာအိုးဒါတွေကယုံစရာတွေကြီးပါလားအပုတ်ကောင်ကိုရုပ်ဆောင်ထားတာပါလားလို့အဲ့လိုဆင်ခြင်နှလုံးသွင်းရမှာ32ကုဋ္ဌာသခေါ်တယ်ဟုတ်ကဲ့လားကုဋ္ဌာသဆိုတာအစု32ပါးသောအစုတရားတွေတဲ့ခန္ဓာကိုယ်ထဲမှာရှောက်ကြည့်ရင်အစုတရား32ပါးတဲ့မနှော့ကပါဘူး သူ့ဟာနဲ့သူသဘောတူရပေါင်းလို့ပဲဂေတာလောမနခာတန္တတသောမန္တနာရုအတ္ထိအတ္ထိမိန်ဇံဝက်ကံဟရယံယကနံကီလောမကံပိယကံပဖတံအန္တံအန္တကုဏံဒရိယံကရိတံမထလုံံပိတံသေမံပုဗ္ဗောလောဟိတံသေရောမေရောအတုဝတာခေလောဒိင်္ဂာနိကလတိကမௌတံပါဠိလို32ခုထာတာအစုတရားဟုတ်ကဲ့လားရကြလား မရပါဘူးကိုယ်လိုက်တာနော်သပင်မွေးညင်လက်တဲချေတဲ့သွားအရေးအသားအကျော်အယိုးချင်းစီအညှို့နှလုံးအသေးအမြေပြင်ဆုပ်ဥမဥသိင်စာတဲ့စာဟောင်းဥနောက်တိကျေတလိပ်ကြီးတွေချွေးအစီကဲမျက်ရည်စီကြီးတွေနှာစေးခြင်းငယ်32ပါသောအစုပွေအဋ္ဌိဣမသမိန်ကာယေတဲ့ဣမသမိန်ကာယေ ဤခန္ဓာကိုယ်၌အဋ္ဌိရှိတဲ့ယွန်စရာအရာတွေကဂေတာသပင်လောမာမွေညင်နှခါခြေသက်လက်တဲ့ဒန္တာသွားတသောအရေးအစရှိသည်ဖြင့်ဆင်ញင်ရမယ်တဲ့ဆင်ញင်တတ်လားစာအုပ်ကရင်ဆင်ញင်တတ်တာဗောမဟုတ်လားစာအုပ်ထဲမပါဘူးလား ပဲစာအုပ်ထဲပါဂုံတော်ဘုရားရှိခိုးတဲ့ကဲလှမ်းလိုက်စမ်းမှာလက်တွေ့ဆင်ញင်ကြည့်အောင်တို့များတသက်တခါတော့ဆင်ញင်ဘူးတဲ့ဟဲ့ဆိုတာရှိအောင်မဟုတ်ဘူးလားချမ်းမြေဣဒာမှာတရားနာတော့ကတို့တခါတော့ဆင်ញင်မှုပါတယ်လို့ဆိုတာ32ခုတတာဆင်ញင်မှုအောင်တွေ့လားကေတာလောမာနခာဒန္တာတသောတွေ့သလားတွေ့တယ်နော်ပါဠိလိုအဲ့ဒါကပြီးမှမြန်မာလို သူ32ကုဋ္ဌတာကမ္မထာကိုချမ်းမြေ့ရိပ်တာမှတရားနာစဉ်ကတသက်လုံးအဲ့ဒီတခါတော့ဒုမြစီပြမှုပါတယ်လို့ဆိုအောင်နော်ဆိုကေတာလောမဆိုဆိုပါ ကြတော့အဲ့ဒါအနုလုံခေါ်တယ်အနုလုံဆိုတာအစဉ်တိုင်းနောက်မုတ်တန်ကပြန်ပြီးဆိုတော့အဲ့ဒါပฏิလုံခေါ်တယ်ပฏิလုံဆိုတာပြောင်းမြန်အပြန်အလှန်ပေါ့ကဲပြန်ဆိုကေသာကေသာ ခေါက်တော့ပွားမိသွားပြီနော်ကုဋ္ဌာတဘာဝနာခေါ်တဲ့ gain အောက်ကမြန်မာသံပင်